ခရီးတကရက်2019ခုနှစ်ဒီဇင်ဘာလ9ရက်နေ့တရားစခန်းပွဲ9ရက်ရှိပြီတရားအထုစေယုတ်ကြီးများမှာဖြစ်တတ်တဲ့ဘောတရားလေးနားလည်ဖို့မြတ်စွာဘုရားသုတ်တန်တရားကိုပြီးမြင်အာဝရဏယူဝရဏသုတ်တန်တရား အဝရဏနိဝရဏပုဒ္ဒံတရားကုသိုလ်တရားတွေပိတ်ပင်တတ်တဲ့တရားကုသိုလ်တရားတွေကိုပိတ်ဆုံးတတ်တတ်တဲ့တရားအဝရဏနိဝရဏတရားမြတ်စွာဘုရားတော်နိဝရဏကို ကုသိုလ်တရားတွေကိုပြည့်ကျင်တတ်တဲ့တရားကုသိုလ်တရားတွေပြည့်စုံတတ်တဲ့တရားကုသိုလ်သွားတဲ့လမ်းကြောင်းမှာမသွားနိုင်အောင်တတ်မြင်တတ်တဲ့တရားအဲနိဝရဏတရားပစ္စည်းမေဘိကဝေအဝရဏနိဝရဏစေတသောဥပကိလေသာပညာယဒုပလီကာရဏဘေကဝေယဟန်တို့

အဲ့ဒီ၅ပါးနိဝရဏတရားတွေယုတ်ကြီးရဲ့စိတ်ထဲမှာဖြစ်ပေါ်လာပြီဆိုရင်ဘယ်လိုအပြည့်တွေဖြစ်ပေါ်လာနိုင်တယ်လဲအောရဏကုသိုလ်တရားတွေပိတ်ပင်တတ်တယ်ကုသိုလ်တရားတွေဖြစ်ဖြစ်မရှိအောင်သူကပိတ်ထားတယ်တားထားတယ်ပါထားတယ်နိဝရဏကုသိုလ်တရားကိုပိတ်ဆုပ်ထားတယ်ဘာလို့လာလို့မရအောင်ကုသိုလ်တရားရှေ့တိုးလို့မရအောင် ပိတ်ဆို့လို့ထားရဲ့စေတဥပကိလေသာစိတ်ရာညင်နွမ်းလာတယ်ညင်ညူးလာတယ်အဲ့ဒီတရားပေါ်လာရဲ့စိတ်တွေညင်နွမ်းလာတယ်ညစ်သေးလာတယ်ညင်ညူးလာတယ်ပညာရဒုက္ခိကရဏပညာအာနေသွားတယ်အဲ့ဒီနိဝရဏတရား၅ပါးတည်းကတဘာဘာသောတရားယုတ်တိမှာဖြစ်ပေါ်လာပြီဆိုရင် ကုသိုလ်တရားတွေဖြစ်ခွင့်မရဘူးကုသိုလ်တရားဖြစ်ခွင့်မရပြဆုံးထားတဲ့တမ်းမြင်ထားတဲ့ကာကွယ်ထားတဲ့စိတ်တွေညှင်းနွမ်းလာမယ်ဤလေသာတွေဖြစ်ပေါ်လာမယ်ပညာအားနည်းလာမယ်အဲ့ဒီပြည့်စုံဖြစ်ပေါ်လာတယ်အဲ့ဒီက၅ပါးနိုင်တဲ့ရှိမှကိုလိုတယ်မရှိမှနိုင်လို့ဆိုရင်တော့ယောဂီရှေ့တိုးပြီးတော့သွားလို့ ရှေ့ကိုသွားလို့အထာရဆရာကပညာရဒုက္ခလကရဏဆိုတဲ့ပုဂ္ဂိုလ်ဖွင့်ထားတယ်ပညာရဒုက္ခလကရဏပညာအနဲ့အောင်ပြုတယ်ဒီလိုတော့တရားကြီးပေါ်လာရင်ပညာရဒုက္ခလကရဏတိပညာယမန္တဘာဝကရမန္တဘာဝကရအာနဲ့အောင်ပြုတယ်အရှိဟိုတွေညံ့သွားတယ် သူ့လိုရမရတဲ့ပိတ်ကွင်းကိုပြလိုက်တဲ့ခါကျတော့ပြလိုက်တဲ့ညပြင်းမှန်းတော့မရောက်ပဲနဲ့လမ်းမှာပဲပြုတ်ကျသွားရဲ့အဲ့ဒီမြားမျိုးတစ်ချောင်းရှိတယ်မြားပြင်းလိုက်တဲ့ပြင်းလိုက်တဲ့မြားပြင်းမှန်းတော့မရောက်ပဲနဲ့လမ်းမှာပဲခွေကျသွား ဒုတိယညတော့ဖြစ်ပြင်းလိုက်တယ်ပြင်းမှကိုဖြီးတယ်မပေါက်ဘူးအောက်ကျော့ပြသွားတယ်ပြင်းမှကိုတော့ရောက်တယ်ပြင်းမှတော့ဖြီးတော့ဖြီးတယ်မပေါက်ဘူးဖောက်ဖြီးပြီးမသွားနိုင်ဘူးပြင်းမှလည်းအောက်ကျော့ပြလို့သွားတယ်အဲ့ဒီဥပမာလိုပဲတဲ့ဒီနိဝရဏတရား၅ပါးတဲ့တဘာဝဖြစ်ပေါ်လာလို့ဆိုရင်ကုသိုလ်တရားတွေဟာရှေ့တိုးလို့မရဘူး လမ်းကြားမှာပဲပြက်ပြက်ပြက်သွားရဲ့မန္တဘောကရအာနဲ့ပူတယ်လို့ဆိုပညာပညာဥပဒနာပညာတွေအာနဲ့သွားရဲ့နောက်သူဘာဖြစ်လာမလဲဆိုတော့နိဝရဏနာနိနိအဘိဓုပ္ပါတိတတိအန္တရန္တရာဥပိ္ပသမနာပညာဒုက္ခလာဟောတိမန္တာအဝုတ္တတာ နိဝရဏတရားတွေအဘိနုပါတိအစမပြတ်ဖြစ်နေမယ်ဆိုရင်ကာမိဆန္ဒစတဲ့ကိလေသာတရားတွေယောဂီတဏ္ဍာမှာအစမပြတ်ဒလဇတ်ဖြစ်နေမယ်ဆိုရင်အဘိနုပါတိတိပညာဒုက္ခလာပညာအနယ်သွားမယ်မန္တာအဝိတ္တအမြင်မရှိတော့ဘူးဥပဒနာဉာဏ်ကြီးအနေစာမှန်လည်းမပြီးတော့ဘူး ဒုက္ခမလားမသိတော့ဘူးနတ္တမလားမသိတော့ဘူးဒါပြောတာနိဝရဏိအဘိနုပါတိတိပညာဒုပလာဟောတိမန္တာအဝိဒတာအမြင်မရှိတော့ဘူးပဒနညာတွေကြည်ရင်မရှိတော့ဘူးအန္တရာတရာဥပ္ပဇာမနာမကြံမကြံတရားရှိမှန်ရဲ့ရှိမှန်မကြံမကြံဒီလိုတာတရားတွေရာကြမှာပေါ်လာတယ်ဆိုရင်လည်းဒီတိုင်းပဲပညာဒုက္ခလာဟောဒီမန္တာအဝိတ္တတာ ညာအားနဲ့ပြီးတော့အမြင်မရှိတဲ့ပြည်ရင်လည်းမရှိတော့ဘူးမောဝါဝါဖြစ်သွားတယ်မောဝါလည်းကဆိုရင်ရှေ့ကိုတိုးလို့ရဥပဒနာဥပဒနာအားနဲ့သွားတော့ဘိညာပညာအဖြစ်သွားလို့မရတော့ဘူးအဝိတ္တအမြင်မရှိတော့ဘူးအစမပြတ်ဖြစ်နေတဲ့ပညာအားနဲ့သွားမယ်ကြာကြာမှပေါ်လာတဲ့ခါမှလည်းပညာအားနဲ့သွားမယ်ကြာကြာနိုင်နိုင်နင်းနင်း ရှုမှတ်ဖို့လိုပါလိမ့်မယ်ဝဒနာတရားရှုမှတ်ရုပ်ဒီများဝဒနာတရားကုသိုလ်တရားတွေကိုပစ္စုဒ္ဓရဲ့တရားပါလို့ခေါ်တယ်လေလီဝရဏဆိုကြည့်ဇန်တရားတွေလည်းမရဘူးမဲ့ဖို့တရားတွေလည်းမရဘူးတော့တယ်လမ်းပိတ်ဆုံးပိတ်ပိတ်ဆုံးလို့ထားတယ်ဇန်မဲ့ဘုံများဇန်မဲ့ဘုံများ လံဝိခာလံဝိခာစိတနိဝရဏစိတနိဝရဏဇမ္မေဘုံမြာဇမ္မေဘုံမြာလံဝိခာလံဝိခာစိတနိဝရဏစိတနိဝရဏဇမ္မေဘုံမြာဇမ္မေဘုံမြာလံဝိခာလံဝိခာစိတနိဝရဏစိတနိဝရဏသုကိနှောက် သံဃေပုညနဝေတာစီယာမိဝေပနာသံဃေပုညနဝေတာစီယာမိဝေပနာဘာကြောင့်ယောရကိုလည်းလို့မေးရင်ဇန်တရားတွေမညပုညတရားတွေကိုမရအောင်လားပိတ်ဆုပ်ထားတာစိတ်ထားရတာအနုရဏခေါ်တယ်တက္က ကုသိုလ်တရားကုသိုလ်တရားပိတ်ပင်ထာပိတ်ပင်ထာစိတ္တနဝရဏစိတ္တနဝရဏကုသိုလ်တရားကုသိုလ်တရားပိတ်ပင်ထာပိတ်ပင်ထာစိတ္တနဝရဏစိတ္တနဝရဏကုသိုလ်တရားကုသိုလ်တရားပိတ်ပင်ထာပိတ်ပင်ထာစိတ္တနဝရဏစိတ္တနဝရဏဆိုပြီးတစ်ခေါက်ကုသိုလ်တရားပိတ်ပင်ထာစိတ္တနဝရဏ သိုလ်တရားတွေကိုမဖြစ်အောင်ပိတ်ပင်ထားတာစိတ္တဟာနိဗ္ဗာန်ပြလို့ခေါ်တယ်။တရားမှကိုယ်ကိုသိပါလိမ့်မယ်။ဟောနေပေတဲ့မိုင်းနဲ့ကိလေသာတွေဝင်လာရင်ပေါင်းပြီးရဘာဘာတည်းမှမရတော့ဘူးတဲ့။ဒါကြောင့်ဇာတရားမဲ့တရားဖို့တရားတွေသွားတဲ့လမ်းပိတ်ထားစိတ္တဟာနိဗ္ဗာန်ကုသိုလ်တရားတွေဖြစ်ခွင့်မရအောင်ပိတ်ထားတာနိဗ္ဗာန်ပြလို့ခေါ်တယ်။ ကာမိသံတော်ဘိကဝေအာဝရဏောနိဝရဏောစေတသောဥပကိလေသောပညာယဒုက္ခလိကရဏောဘိကဝေယဟံတို့ကာမိသံတော်ကာမိသန္တာနိဝရဏတရားသည်အာဝရဏကုသိုလ်တရားကိုပိတ်ပင်တာကိုဤနိဝရဏကုသိုလ်တရားကိုပိတ်ဆိုတာကိုဤစေတသောစိတ်ဥပကိလေသောညင်ညူကြောင့်ဖြစ်၏ ပညာယပညာဤဒုက္ခလိကာရနောအနဲ့အောင်ပြုတတ်၏တရားမှရင်နဲ့ကံကံမြင့်ဆန္ဒကိုနောက်ဆိုတဲ့ຢာကကိလေသာလောဘတဏဖြစ်လာတတ်တယ်အဲ့တော့ຢာကကိလေသာလောဘတဏကိလေသာတွေဖြစ်လာပြီဆိုရင်ဇာမေဖို့တရားတွေကသွားလို့မရတော့ဘူးတဲ့ပိတ်ဆို့ပြီးတော့ထားတယ် ရှားရှားပမောဇာကုလိုတရားတွေလည်းဘယ်မှသွားလို့မရဘူးသူ့ဆိုပြီးတော့ထားတယ်။ဒါကြောင့်အဲ့ဒီကာမစဏနိဝရဏတရားကိုဖြစ်ရင်ຢာကဖြစ်ရင်ຢာကဖြစ်တယ်ຢာကဖြစ်တယ်မှန်လောဘဖြစ်ရင်လောဘဖြစ်တယ်လောဘဖြစ်တယ်မှန်လူကျင်တဲ့သဘောတွေဖြစ်ပေါ်လာရင်လည်းပဲလူကျင်တယ်လူကျင်တယ်မှန် နှစ်သက်တွေ့တာတဲ့သဘောတရားဖြစ်ပေါ်လာရင်လည်းပဲနှစ်သက်တဲ့တွေ့တာတယ်လို့မှန်သူဖြစ်တဲ့အတိုင်းပဲမှန်တယ်အဲ့ဒါလိုမှန်ရင်မှန်ရင်မှန်ရင်မှန်နိုင်ရင်သူကပြတ်သွားတယ်မမှန်နိုင်ဘူးဆိုရင်တခြားလိုဖြစ်နေတတ်တယ်ဖြစ်နေတယ်ဆိုရင်ကာမစ္ဆန်ကိုငါတရားဖြစ်နေပြီဆိုရင်ဥပဒနာတဲ့အတလုံးများတော့ဘူးချိန်သာပုံသွားတယ်ကျို့မရှိတော့ဘူး ညာမျက်စိတွေပါနေသွားရင်ဒါကြောင့်ကမစ္ဆညောရဏခေါ်တဲ့ຢာကဖြစ်လာရင်လောဘဖြစ်လာရင်ဖြစ်တယ်ဖြစ်တယ်လို့မှန်အောရဏညောရဏတရားမြတ်စွာဘုရားမှတ်ခိုက်တဲ့တရားကိုဆိုကြည့်ရာဂတဏှာဖြစ်သောခါပညာမျက်စိအာနေသည် ရာဂတနာဖြစ်သောခါပညာမျက်စိအာနေသည်ရာဂတနာဖြစ်သောခါပညာမျက်စိအာနေသည်သူကိနှခောက်ရာဂတနာဖြစ်သောခါပညာမျက်စိအာနေသည်ရာဂ ဒီရာဂဆိုတဲ့တရားကကိုခံစားမှုတဲ့အာယုံပေါ်မှာလည်းဖြစ်လာတယ်ကိုခံစားခဲ့မှုတဲ့ကမ္မတဏအာယုံခံစားမှုရဲ့အာယုံရှိတယ်တော့ဒီလူတွေကကိလေသာကိုဖြတ်ပြီးတော့ခွဲပြီးတော့ထွက်လာတာကိုကိလေသာကြားတဲ့အနေနဲ့ခွဲပြီးတော့ဖြတ်ထွက်လာတာကြတော့ဟိုရှေ့ကအသေးကခံစားခဲ့မှုတဲ့ကိလေသာကာမဂုဏ်စိတ်တွေကဖြစ်ပေါ်လာတတ်တယ်အဲ့ဒါကာမဆန်နေတော့နာပဲခံစားခဲ့မှုတဲ့အာယုံတွေကို ဖြစ်ပေါ်လာရင်ဖြစ်တဲ့အတိုင်းမှန်ရတယ်ခံစားလိုတဲ့စိတ်လည်းပဲဖြစ်ပေါ်လာတတ်တယ်ခံစားခဲ့ပြီးရဲ့အာယုံဖြစ်ပေါ်လာရင်လည်းဖြစ်ပေါ်လာတဲ့အတိုင်းမှန်အဲခံစားလိုတဲ့စိတ်ဖြစ်ပေါ်လာရင်လည်းဖြစ်ပေါ်လာတဲ့အတိုင်းမှန်မှန်နိုင်ရင်သူကဆက်ပြတ်သွားမယ်ရှေ့ကိုတုံသွားလို့ရမယ်မမှန်နိုင်ရင်တခြားလိုလိုပဲ တရားပြုမှလို့မရဘူးကုသိုလ်တရားတွေသူကလတ်ပြီးထားတယ်ဒါကြောင့်မြတ်စွာဘုရားရှင်ကယာကဖြစ်ရင်ဖြစ်တယ်လို့မှတ်သရကံဝစိတ်တံသရကစိတ်တံနိပါဒနာတိဆိုတာဝိတရကစိတ်တံဝိတရစိတ်တံနိပါဒနာတိရာဂဖြစ်ရင်ပြမသိရမယ်ယာကဖြစ်ရင်ပြမသိရမယ်လို့ဟောဟာဗျာပါတောဘိက္ခဝေအာဝရဏောနိဝရဏောစေတတောဥပကိလေသောပညာတုပတိကာရဏော ဘေကမေယံတို့ဗျာပါတော်ဒေါသတက်သည်အာဝရဏောကုသိုလ်တရားကိုပိတ်မိတတ်ကိုဤနိဝရဏောကုသိုလ်တရားကိုပိတ်ဆုတတ်ကိုဤစေတသောစေဤဥပကိလေသောမြည်ညူကြောင့်ဖြစ်ဤပညာယပညာဒုက္ခလိကာရဏောအာနေအပိဓာဤဗျာပါဒာဗျာပါဒာဆိုတာဒေါသကိုခေါ်တယ်ဒေါသတရားကြီး ဒေါသတရားတွေဘယ်လိုခါမျိုးမှာဖြစ်နိုင်တယ်လဲကိုစဉ်းစားကြည့်တော့ကိုရှိကဖြစ်ကုန်တဲ့ဒေါသတွေရှိတယ်အကြံမျိုးမျိုးကြောင့်ဆိုတော့တရားနဲ့တရားနည်းနဲ့တရားမကြည်မနာဖြစ်ပြီးတော့ပြောတာဆိုတော့ရံဖြစ်တာတွေဒုဒ္ဒကံပြီးတော့ရံဖြစ်တာတွေစတဲ့ဒေါသတွေရှိကဖြစ်ခဲ့မှုတွေအဲဒီရှိကဖြစ်ခဲ့မှုတဲ့ဒေါသတရားတွေကတရားခိုင်တဲ့ကံမှာသူအစ်ပေါ်လာတတ်တယ်အစ်ပေါ်လာတတ်တယ် ဒါဒေါသတရားပဲဖြစ်ပေါ်လာရင်ဖြစ်တဲ့အတိုင်းပဲမှန်ရဒေါသဖြစ်လာရင်ဒေါသဖြစ်တယ်ဒေါသဖြစ်တယ်လို့မှန်ရဒေါသပြောင်းသွားရင်လည်းဒေါသပြောက်တယ်လို့မှန်ရတယ်ဒီဒေါသတရားကမိမိကိုယ်ကိုမိမိအမလို့အမရဖြစ်လိုက်ရင်လည်းဒေါသဖြစ်လာတတ်တယ်ကိုယ်ကိုယ်ကိုအမလို့အမရဖြစ်လိုက်ရင်လည်းဒေါသဖြစ်လာတတ်တယ် သူတစ်ပါးပေါ်မှာအာမလို့အမရဖြစ်လိုက်ရင်လည်းဒေါသဖြစ်လာတတ်တယ်ဝမ်းနေလာတတ်တယ်ဝမ်းနေတာလည်းဒေါသပဲအာမလို့အမရဖြစ်လာတာလည်းဒေါသပဲအခြားသူပေါ်မှာမကြည်မနှက်ဖြစ်ရင်လည်းဒေါသဖြစ်ပေါ်လာတတ်တယ်မကြည်မနှက်ဖြစ်တာလည်းဒေါသပဲမိမိကိုယ်ကိုမိမိအာမလို့အမရလည်းဖြစ်ပေါ်လာတတ်တယ်တရားမှန်ရင်မှန်ရင်လည်း မှန်တယ်မကောင်းအမလို့အမရမနဲ့တော့မှန်တာအခြေခံပုံသွားတဲ့ဘာမှမဝင်ရမဖြစ်ဘူးဟောအဲ့လိုသူများတွေတရားထကြတာငါပြင်းလို့တရားမဆောင်နိုင်ဘူးစသည်ဖြင့်အဲ့လိုကိုကိုကိုအာမလို့အမရဖြစ်လာဖြစ်ရင်လည်းဒေါသဖြစ်လာတတ်တယ်တဲ့အဲ့ဒေါသဖြစ်လာရင်လည်းပဲမှတ်ပါဒေါသဖြစ်ရင်ဒေါသဖြစ်တယ်ဖြစ်တယ်လို့မှတ်ပါမှန်နိုင်ရင်ပြတ်သွားမယ် မှန်နိုင်ဆက်ပြီးတော့သူဒုက္ခပြီးနေတယ်ဝမ်းနဲ့ဝမ်းနဲ့ကတတ်တယ်ဝမ်းနဲ့ကလည်းဒေါသပဲဝမ်းနဲ့လည်းပဲဝမ်းနဲ့တယ်ဝမ်းနဲ့တယ်လို့မှန်တယ်တရားခံရင်တိုင်းနဲ့ဝမ်းနဲ့လာတတ်တယ်ဝမ်းနဲ့ကဒေါသပဲဝမ်းနဲ့ရင်လည်းပဲဝမ်းနဲ့တယ်ဝမ်းနဲ့မှန်ရတယ်ခြားသူဒီပေါ်မှာမကြည်မနှံ့ဖြစ်ပေါ်လာတတ်တယ်မကြည်မနှံ့ဖြစ်တာဖြစ်တာလည်းပဲဒေါသပဲကပ္ပညဝရဏပဲမကြည်နိုင်ရင်မကြည်နိုင်လို့ဖြစ်ပေါ်လာတတ်တယ် စရတရားတဲ့အခါမှာလည်းပဲစတဲ့ပုံမှာမကြည်မနှက်ဖြစ်တတ်တယ်ဒါဒေါသပဲအတူတကွနေခံရရုပ်ရှင်ချင်းပုံမှာလည်းပဲမကြည်မနှက်ဖြစ်တတ်တယ်ဒါဒေါသပဲအဲဒေါသဖြစ်ရင်ဒေါသဖြစ်တယ်ဒေါသဖြစ်တယ်လို့မှတ်ပါတဲ့အမှန်တိုင်းရင်ရှိတ်ဆက်ပြီးတော့ဒုက္ခပြနေတယ်မှန်တိုင်းပိုင်းတော့ဖြစ်ရှိတ်တိုးပြီးတော့သွားရမယ်ဆိုဒေါသဗျာပါဒေါသဗျာပါဖြစ်သောခံဖြစ်သောခံ ပညာမျက်စိအန္တသည်ပညာမျက်စိအန္တသည်ဒေါသဗျာပါဒေါသဗျာပါဖြစ်သောခါပညာမျက်စိအန္တသည်ပညာမျက်စိအန္တသည်ဒေါသဗျာပါဒေါသဗျာပါဖြစ်သောခါပညာမျက်စိအန္တသည်ပညာမျက်စိအန္တသည်သူကြည့်နှောက်ဒေါသဗျာပါဖြစ်သောခါ တရားထိုင်ရင်ထိုင်နေတဲ့ခါကတော့စိတ်မကြည့်နားတခါပိုးလားဟောလာတတ်ပါတယ်နော်။ဘောရင်ဘယ်လိုလုပ်ရမလဲ။မှန်ရတယ်။တကယ်တကယ်ယောဂီများကမ္မဋ္ဌာန်းဆရာနည်းနည်းပေါ်ပြောတာမှစိတ်ခုပြီးတော့တော့ဖြစ်နေတတ်တယ်။ဖျားဆဲတာမကြောက်ဘူး။ယောဂီဖျားဆဲတာကြောက်ဘူးလား။ ဒီဖះနာတွေးမှမတွေးတာဟုတ်ကကြောက်ပါလိမ့်မလဲဖះဆဲတာဘုန်းကြီးတို့ပြောတာပဲဟုတ်မလဲဖះဆဲဖះဆဲတာပါဖះဘူးဆဲလဲမောကပုရိသမောကပုရိသကိုအမြန်အားလည်းမှန်တိုင်းအလကားအောင်မင်းကတရားထိုင်ပြီးတော့ပိုတွေ့ကြည့်ကြည့်တွေ့မင်းအလကားအောင်လည်းမင်းဘာမှဖြစ်မှာမဟုတ်ဘူးလေဖះ ဒါဖျားဆဲတာမောကပုရိသရှိရတော့မောကပုရိသအချင်းကြီးသောယောက်ျားတန်ဖို့မရှိတဲ့ပုဂ္ဂိုလ်ရောအလကားကောင်ရောမင်းဘာမှတန်ဖို့မရှိဘူးရေထဲမှာဒုက္ခိတာပဲအရာရှင်သေးတယ်မင်းဒီသာသနာမှာနေတည်အထုံးမယ်မင်းဘာမှရမှာမဟုတ်ဘူးဘုရားပြောတာမောကပုရိသလူကြတဲ့မှာဒါပြောရရှင်စိတ်ဆောစိတ်ထဲမှာဘယ်လိုနေမလဲတော်တော်ပဲရှင်းမှာမဟုတ်လား ဘုရားကပြိဿကြပရိသကြမှာပြောတာယဟန်တွေတချွတ်တချွတ်ယဟန်တွေယဟန်တော်မျိုးမှာချို့မကြယဟန်ကိုပြောဆိုကြအဲ့လိုပြောတာယဟန်ပရိယဟန်ပရိသရာပေါင်းများစွာပရိသထဲမှာမောကပရိသလို့ခေါ်လိုက်တာမင်းအလကားကောင်းပဲသူ့မကြတဲ့ပုဂ္ဂိုလ်ပဲဘုရားအဲ့လိုပြောတယ်ဘုရားဆက်ကြားဘူးနော်ခုကြားတာပါဘယ်လိုဆက်လဲဒီဘက်ကျန်ပါတယ်လေအလကားကောင်း အလကားကဆိုတော့မမှန်းနိုင်ဘူးလားသင်တိုင်းမှာလူသွေကံကိုမိချူတဲ့ထင်ရှားမှုရှိတယ်သဝလတလို့ဆိုမိချူထင်ရှားမှုတွေကမိချူပြီးတော့ပြန်နေတဲ့ထင်ရှားမှုတွေအဲ့လိုလူသေးသင်တိုင်းမှာလူသေးကောင်တွေကိုမိရှုပြီးတော့ကျန်နေတဲ့ထင်ရှားနေရှိတယ် အဲ့ဒီချင်းချောင်းကြီးဟာတဲ့အဖျားမှာလည်းမစင်တွေကွေးနေတယ်အလယ်မှာလည်းမစင်တွေကွေးနေတယ်အဆုံးမှာလည်းမစင်တွေကွေးနေတယ်အဲ့ဒီချင်းချောင်းကြီးမျိုးကိုတဲ့လောကမှာအရက်တဲ့ရွာထဲမှာဘယ်နေရာမှာမှအတုံးမပြူတော့ဘူးတဲ့တော်တဲ့တောင်ထဲမှာလည်းဒီချင်းချောင်းကြီးကို ဘယ်နေရာမှာမှအသုံးပြုတော့ဘူးမင်္ဂလာမရှိတော့ဘယ်နေရာမှအသုံးပြုတော့ဘူးမိသိယုံကြည်ကြတဲ့ထင်ကြောင်းတွေသင်ကြထင်ကြောင်းတွေကြီးကလူတွေယူပြီးတော့ကိုယ့်အိမ်မှာသမင်းချဲသေးသလားချဲတော့ဘူးဘယ်လိုလဲမင်္ဂလာမှမရှိတော့အဲ့ဒီစဝလတာလို့ခေါ်တယ်လူသေးကဖုတ်ပြီးလို့ကြံနေတဲ့ထင်ကြောင်းတွေလည်းဖြစ်သေးတယ်အစာအလဲဆုံးမလည်းပဲမစိသေးပေးနေသေးတယ်ဆိုရင်ဒီဒီထင်ကြောင်းကြီးကတုတ်ကြပါဦးမလား အဲ့ဒါလိုပဲတဲ့ဆိုတော့ရှင်ကတရားဘဝနောက်ကြိုးစားပန်းစားအာမထုတ်တဲ့ပုဂ္ဂိုလ်ဟာအဲ့ဒီလူနေကောင်းကြီးမိဖို့ပြီးတော့ကျန်နေတဲ့မစင်ပွေနေတဲ့ထိကြကြီးနဲ့တူတယ်ဗျာအဲ့တော့ယောဂီဘယ်လိုလုပ်ရမလဲတရားထိုင်တာဘယ်လိုလုပ်ရမလဲပြင်ရမှာလားပြုစားမှာပြင်ရင်ဘာဖြစ်သွားမလဲခုနတို့ကထိကြကြီးလို့ဖြစ်သွားမယ်စဉ်းစားကြည့်နားရအောင်ကောင်းလားအဲ့ဒါက နာတာတဲ့လူမှနာတာနော်မနာတာတဲ့လူကမနာဘူးမနာတာကမနာဘူးဒါကြောင့်မို့ဖះဆဲတာပြပြတာမှန်တာနော်မမေ့လားအဲ့မို့ရာဂဖြစ်လိုက်ရင်လည်းပဲဖြစ်တဲ့အတိုင်းလည်းမှန်ဒေါသဖြစ်လိုက်ရင်လည်းပဲဖြစ်တဲ့အတိုင်းလည်းမှန်ပါနောက်သီနမိတ္တဘိကဝေအာဝရဏံဝရဏံ စေတာလောဥပါကိလေသာပညာယဒုပတိကာရဏံဘေကဝယံတောဌိနမိဒံနိဝရဏံစိတ်ထိုင်မှိုင်းမှုဌိနမဒဌိနမိဒံနိဝရဏတရားသည်အာဝရဏံကုသိုလ်တရားကိုပိစုဒ္ဓကိုဤအာဝရဏံကုသိုလ်တရားကိုပိစုဒ္ဓဤနိဝရဏံကုသိုလ်တရားကိုတတ်မြင်တတ်ဤစေတသောစိတ်ဥပကိလေသာညီညီချင်းဖြစ်၏ပညာယပညာဤဒုက္ခလီကာရဏံ အာနယောတိရဤထိနာမိတ်တနိဝရဏတရားထိနာမိတ်တဆိုတာလူတွေကအိတ်လိုက်တာကိုသာနေထိနာမိတ်တလို့သွားပြီးပြောနေကုသိုလ်မပြုချင်တာတွေလည်းထိနာမိတ်တပဲချိန်ကြာလို့တရားထိုင်မသွားခြင်းဘူးတရားနာမသွားခြင်းဘူးဒါကိုလည်းပဲထိနာမိတ်တလို့ခေါ်တယ် ထိနာမိတထိနာမိတဘာတွေဖြစ်ပေါ်လာတယ်ဆိုရင်ဝိရိယအာနဲ့လို့ပေါ်လာတယ်ဝိရိယအာရုပ်ရည်ရည်ဖြစ်လာရင်ထိနာမိတဝင်လာတတ်တယ်ပြင်းလာတတ်တယ်အဲ့ဒီအခါမှာထိနာမိတဖြစ်ပေါ်လာခိုင်တာနော်ရှုမှတ်တဲ့အခါမှာရှုမှတ်တဲ့စိတ်ဟာဖောင်းမှုပေါ်မှုစားတဲ့မူလကမ္မထံတရားတွေပေါ်မှာမပြီးမတည်ဖြစ်ပေါ်လာတတ်တယ် မမှန်မမှန်တဲ့ချက်မှန်တဲ့ချက်ဖြစ်ပေါ်လာတတ်တယ်တတိယလိုက်မရလိုက်တတိယလိုက်မရလိုက်အဲ့လိုဖြစ်ပေါ်လာတာအဲ့ဒါသီနာမိတ္တငုဏတရားဝိရိယအာနယ်လို့ဝိရိယရောလို့ဖြစ်ပေါ်လာတော့သဘောသဘောတရားပဲသီနာမိတ္တအင်္ဂိုက်လာပြင်းလာသီနာမိတ္တဖြစ်လာရင်အင်္ဂိုက်လာမယ်ပြင်းလာမယ်တရားမမှန်ခြင်းဘူးတရားမနာခြင်းဘူး တရားဟောတဲ့နေရာကိုတရားနာမသွားရင်ဘူးဒါထိနမိတညောနတရားဒါဝိရိယအားရောရဲရဲဖြစ်လို့ဖြစ်ပေါ်လာတဲ့သဘောတရားပဲတဲ့ပြင်လာတာအဲ့ဒီခါမျိုးမှာ human နေတဲ့အခါမှာဖောက်မှုလည်းသိချင်မှသိတယ်ပိန်တော်လည်းသိချင်မှသိတယ်မမှန်တစ်ချက်မှန်တစ်ချက်မမှန်တစ်ချက်မှန်တစ်ချက်အာယုတွေကမပြိမပြိဖြစ်လာတယ်အဲ့ဒါလိုဖြစ်လာတတ်တယ်တတိယလိုက်မယလိုက်တတိယလိုက်မယလိုက် အဲဒီဖြစ်ပေါ်လာတတ်တယ်ဒီနမိတ်အဲ့ဒီခါမှာနာနာမှန်ရတယ်အင်္ဂိုင်းအင်္ဂိုက်တယ်လို့မှန်ရတယ်ပြင်းပြင်းတယ်လို့မှန်ရတယ်ဘယ်လိုမှန်ရလဲအင်္ဂိုင်းငိုက်တယ်လို့မှန်ပြင်းပြင်းတယ်လို့မှန်ဖျက်ပေးတဲ့နည်းရှိတယ်ဒီနမိတ်ကဖြစ်လာတယ်အင်္ဂိုက်လာပြီဆိုရင်နေရွက်တစ်ဖက်ကိုခတ်တင်ဆွဲရတယ်နေရွက်တစ်ဖက်ကိုခတ်တင်ဆွဲရတယ် နေရနေဘက်ခတ်တည်တင်ဆွဲရင်အင်းငယ်ပြည်သွားတယ်လွတ်လို့ရတယ်လေအဲမမထိုင်ပြီးတော့နေနေကိုတင်းတင်းဆွဲတက်ဖြတ်သွားပါလိဆွဲကြည့်အင်းငယ်အင်းငယ်ပြည်လာဒီလိုနေရွယ်ဆွဲလို့မှအင်းငယ်မပြေဘူးဆိုရင်တဲ့ထပြီးတော့မျက်နှာသေးမျက်နှာသေးပြီးတော့တရားတန်ထိုင် ပြန်ထိုင်လို့စိတ္တမိတ္တပြန်ဝင်လာတဲ့ဆိုရင်ပြန်ထအပြင်ဘဲကိုကောင်းကင်ဘုံနက္ခတ္တရရဲ့မော့ပြီးကြီးနက္ခတ္တရမော့ကြီးပြန်စိတ်ကြိုင်စိတ်ပြန်ကြည်နေသွားလို့ရှင်တရားပြန်ထိုင်တရားပြန်ထိုင်လို့ဒီနမိတပြန်ပေါ်လာတယ်ဆိုရင်ကိုရပ်မှုတဲ့တရားစာကိုနှလုံးသွင်းရတယ်နှလုံးသွင်းကြရတယ် အဲ့ဒါလုံးလုံးလုံးမအင်္ဂိုက်တာကမပြေပြောတော့လို့ရှိရင်အေးလိုက်တော့အေးလိုက်တော့နေရွယ်ဆယ်လို့ဆယ်လို့လည်းပဲအင်္ဂိုက်ကမပြေမျက်နှာသေးလို့လည်းအင်္ဂိုက်ကမပြေလက်ကတရားကိုသွားပြီးတော့ငါကြက်ကအိအင်္ဂိုက်ကမပြေကိုရထားတဲ့တရားစာပဲနှလုံးသွင်းလို့လည်းပဲအင်္ဂိုက်ကမပြေဘူးလို့ရှိရင်ဘလို့နည်းနဲ့မှမရဘူးလို့ရှိနေပြီအေးလိုက်တော့တဲ့ခွေးတော့အိတ်ခဲတယ် တိချင်းကမိတ္တတရားကိုတကူတွေ့တွေ့မှုမှာချင်းကမိတ္တဖြစ်ရင်သူ့ကိုသေးသေးချာချာမှန်းရတယ်သေးသေးချာချာမှန်းလိုက်တဲ့မှန်းနိုင်တဲ့အခါမှာစက္ကနဲ့ပြတော့စက္ကနဲ့ပြတော့ရရှင်တနေလုံးတညာလုံးအိပ်ကောင်းကောင်းအိပ်ပြိုပြီးနှုတ်လောက်ပြပါတယ်တညာလုံး အေးရောအိတ်ပြီးတော့လွတ်လာတယ်ပြောရတယ်အဲ့လိုပြောအမှန်တရားထူးဆန်းတယ်မှတ်နိုင်လို့ဖြစ်တယ်မှတ်ကြည့်ပါနေရာမှန်ရတယ်နော်ကီလိုမီတာကသူ့မနိုင်ပြန်ပြန်လာတာပါပဲသူကပြန်ပြန်လာတာပါပဲသိသိချာမှတ်စိတ်ကင်းကင်းရင်ထားမှန်ရတယ်အင်္ဂိတ်တယ်အင်္ဂိတ်တယ်အင်္ဂိတ်တယ်မှတ်မှတ်မှတ်မှတ်မှတ်ဆက်ဆံမှတ်မှတ်မှတ်ရှင်းမှတ်နမဆက်ဆံမှတ်သိသိချာမှတ် မှန်ဆက်စားသွားရင်ဖက်ကနေပြောဖက်ကနေပြောရတဲ့ကကြီးရပြောတဲ့ကအိပ်ပြောပြီးလို့လို့ပြောရတယ်ဒါကြောင့်မို့ဒီနမိတာဖြစ်ပေါ်လာရင်လည်းဘာလို့လုပ်ရမလဲမဘာဆိုကြည့်ထိနာမိတာဖြစ်သောကပညာမျက်စိအာနေသည်ထိနာမိတာဖြစ်သောက မြာမျက်စိအာနသည်ဒီနာမိတ်တာဖြစ်သောခါဝိညာဉ်မျက်စိအာနသည်ဆိုကြည့်နှခဒီနာမိတ်တာဖြစ်သောခါဝိညာဉ်မျက်စိအာနသည်ဒီနာမိတ်တာဖြစ်သောခါဝိညာဉ်မျက်စိအာနသည်ဒီနာမိတ်တာဖြစ်ရင်ယောဂီတွေဘယ်လိုလုပ်တယ်ထိုင်ပြီးအေးနေတာဘယ်လိုလုပ်တယ် အင်္ဂါတွေမမှားဘူးလားဟင်အရာတယ်မြည်တယ်လို့ပေါ့ရတယ်အင်္ဂါပြေတော့အလုံးပေါ့ဒီနာမိရာကြီးဘာလာမလဲဩဒိသပုပု္ပ္ပစာဩဒိသကောကောသံဘိကဝေအာဝရဏနိဝရဏစေတာကဥပကိလေသာပညာတုပ္ပတိကာရဏံဘိကဝေယံတို့ ဥပိ္ပစာပုဂ္ဂိုလ်စံဥပိ္ပစာပုဂ္ဂိုလ်စံမျိုးရဏဒီတရားဒီအာဝရဏံကုသိုလ်တရားကိုပိပိတကိုဤအာဝရဏံကုသိုလ်တရားကိုပိပိတဤနိဝရဏံကုသိုလ်တရားကိုပိစုတဤစေတသောစိတ်ဥပကိလေသာညင်ညူကြောင့်ညင်ညူကြောင့်ဖြစ်ဤပညာယပညာဤဒုပလီကရဏံအာနံပိဒဤပညာယပညာကိုဒုပလီကရဏံအာနံပိဒဤ ဩဒိစ္စပုပု္ပစာရေးကြည့်တယ်လားဩဒိစ္စဆိုတာစိတ်ပြတ်လို့နေတာစိတ်ပြတ်လို့ပြောနေတာကြရံကြရဖြစ်နေရှုမှတ်နေတဲ့အာယုကိုကောင်းကောင်းမမှတ်ခင်ပဲနဲ့ဘာမှမထုတော့ပါဘူးဆိုပြီးတော့တွေးဝေးဖြစ်ပေါ်လာတတ်တယ် အဲ့ဒါဥဒိစ္စဟွာကိုစဉ်းစားလိုက်ဒီဟာကိုစဉ်းစားလိုက်ဟွာကိုစဉ်းစားလိုက်ဒီဟာကိုစဉ်းစားလိုက်စဉ်းစားပြီးတော့မှန်းနေတဲ့ခါမှလည်းအာယုမှာစိတ်ကမတည်စိတ်ရဲ့နယ်ပယ်ကအလွန်တရာကျေဝန်းတာကိုအဲ့လိုစိတ်နောက်ကိုလိုက်ပြီးတော့ဖြစ်နေတတ်တယ်ဥဒိစ္စကိုဘုဆာကနှစ်မျိုးရှိတယ်ကတ္တဒုစရိတအကတ္တဒုစရိတ ကတ္တဒုစရိတကိုပြုခဲ့မှုတဲ့အကုသိုလ်တွေကိုတတိယရင်လည်းစိတ်ကလစိတ်ရပြမှုနေတတ်တယ်စိတ်ဆင်းရဲတတ်တယ်ကိုကိုစားဖြစ်တတ်တယ်လက်ရှိပြစ္ဆုပန်ဘဝမှာကိုမကောင်းတာကိုပြုမိခဲ့တာတုံ့မိခဲ့တာတွေကိုတတိယရင်လည်းစိတ်ဆင်းရဲတတ်တယ်ဒါကိုကိုစားပေါ်တယ်ဒါကြောင့်စိတ်ဆင်းရဲရင်လည်းစိတ်ဆင်းရဲတယ်စိတ်ဆင်းရဲတယ်မှန်ရတယ် အဲ့အဲ့ကကတ္တဒုစရိတကုကုသအကတ္တဒုစရိတကုကုသဆိုတာကပြုစီပြုထိုက်တဲ့တရားတွေကိုကိုမပြုလိုက်မပြုရတဲ့အတွက်ကြောင့်ဟိုဝမ်းနေတာဟောငါဘယ်ကုသိုလ်တူတဲ့ဟိုငါပြုဖို့ငါပြုစီပြုထိုက်ပါလေငါငါမပြုမိဘူးမလုံးမိဘူးပြုစီပြုထိုက်တဲ့ကုသိုလ်တရားတွေကိုမပြုရတဲ့အတွက်ကြောင့်ဟို စိတ်ထဲမှာဝမ်းနေလာတာလည်းပဲကိုကုသပဲအကတ္တပုစရိတာခေါ်တယ်ကိုကုသိုလ်တရားတွေကိုမပြုရဘဲနဲ့ဖြေလွန်သွားလို့စိတ်ထဲမှာဆင်းရဲနေတာလို့အကတ္တပုစရိတာကိုကုသနှမျိုးကတ္တပုစရိတာကိုကုသအကတ္တပုစရိတာကိုကုသကိုပြုထားခဲ့တဲ့ဒါတွေကို တတိယလုံးဝမ်းနေတာစိတ်ဆင်းရဲတာကကတ္တဒုစရိတပုပ္ပုစသူလည်းပဲမှန်ရတယ်စိတ်ဆင်းရဲရင်ဆင်းရဲတယ်ဆင်းရဲတယ်လို့မှန်ရကိုပြုချင်တဲ့ကုသိုလ်တရားကိုပြုရပဲနောင်တရတာကိုလည်းပဲပုပ္ပုစသူကအကတ္တဒုစရိတပုပ္ပုစခေါ်တယ်ဒါလည်းပဲမှန်ရတယ်အမေးရနော်ဘုရားရေးတာတည်းမှာတရားစင်ကမ္မဋ္ဌာန်းဆရာရှင်နဲ့တရားစင်နေတော့ သက်30အရွယ်ရှိရပါပြီကလေးပြောက်တရားထိုင်တဲ့ခါကျသူကဘာဘလို့ဖြစ်တော့ဆိုတော့သူ့ရဲ့ခန္ဓာကိုလက်ဖေးတွေဂုတ်ကြောတွေသူ့ရဲ့လက်ဆောင်နဲ့လက်ခုတ်တယ်ခုတ်တယ်ခန္ဓာကိုယ်ဟိုနေဒီနဲ့ဒီလက်ဆောင်နဲ့လက်ခုတ်လက်လက်ခုတ်အဲ့လက်ခုတ်တယ်လက်ဖေးလည်းပဲလက်ခုတ်ခေါင်းလည်းပဲခုတ်လက်လည်းပဲခုတ်ဟိုနေဒီနဲ့လည်းခုတ်လက်ဆောင်လက်ခုတ် ဒီလိုဖြစ်နေတော့ဒီယောဂီကလေးကိုအချက်ယောဂီတွေတရားအားလုံးဆက်ပြီးမှသူ့ကိုသိတာဆရာကဲမင်းဒီလိုဖြစ်တာဘာကြောင့်လို့ပြောစမ်းလို့တရားနိုင်တော့ပြောနိုင်တယ်ဆရာတော်ဘုရားကျူးတော်လူမှတ်သိတဲ့ခင်ဗျာစပြီးတော့သူတော်အသက်ကိုခုတ်ဖြတ်တတ်ဖြတ်ပြီးတော့သက်မွေးလဲရပါတယ်ဗျာတဲ့လူမှတ်သိတဲ့အရွယ်ကစပြီးတော့သူတော်က သက်ရှိသတ္တဝါတွေကိုသတ်ဖြတ်ခုတ်ဖြတ်ပြီးတော့သမှုလိုက်ရပါတယ်ဒါရောက်ဒီအကုသိုလ်ဖြစ်တာသတ္တဝါတွေတန်းခုတ်လို့ဒုက္ခနာပို့သူလည်းနဲ့လည်းခုတ်တာပါဘုန်းကြီးကရပါတယ်ဒါဒါမှန်တယ်ဖတ်ပါဒီတော့ဖြစ်တာလည်းမှန်ခုတ်ခင်းတယ်ခုတ်ခင်းတယ်ခုတ်ခင်းတယ်မှန်ခုတ်ရင်လည်းခုတ်တယ်ခုတ်တယ်မှန်မှန်တာမှန်မှန်နိုင်ရင်ပြောသွားလိမ့်မယ်မကိုင်းတော့ကလေးကချက်ပြီးတော့ ရုပ်ရည်ရသမှာတရားမှန်တတ်တာဒီလိုဖြစ်နေလို့ရှင်းပြီးတော့ထွက်သွားရင်ထွက်သွားတော့သူ့အတွက်ကျွတ်နေသွားတာတရားနဲ့ပဲမှဒီတိုင်းမှန်းသွားရင်ပြောသွားရင်ဒီအခုကပြောသွားမှာပါလို့ကလေးကရှင်းပြီးထွက်သွားတယ်အဲ့ဒါဘာလို့ခေါ်တယ်လဲကတ္တဒုစရိတာအကုသိုလ်လို့ခေါ်တယ်။ရံမို့အဲ့လိုစိတ်ဆင်းရဲလည်းပဲဘယ်လိုရမလဲစိတ်ဆင်းရဲတယ်စိတ်ဆင်းရဲတယ်လို့မှတ်ပါ။အတားရမလားအတားနော် သို့ဩဒိပု္ပ္ပာဖြစ်သောခါပညာမျက်စိအာနေသည်ဩဒိပု္ပ္ပာဆောဆက်တာဩဒိကု္ပ္ပာဖြစ်သောခါပညာမျက်စိအာနေသည်ဩဒိကု္ပ္ပာဖြစ်သောခါ ညာမျက်စိအာနေသည်ဉာဏ်မျက်စိအာနေသည်သူကြည့်နှခေါက်ကိုယ်ရေကိုစာจิตောပါဉာဏ်မျက်စိအာနေသည်ကိုယ်ရေကိုစာจิตောပါဉာဏ်မျက်စိအာနေသည်မနေ့ရမလားတောက်လို့ရနော်တရားမှိုင်းပြီးတော့တာပါပဲဝစီကိစ္စဝစီကိစ္စဘိကဝေအာဝရဏနိဝရဏ စေတသောဥပကိလေသာပညာယဒုပလီကာရဏဘိက္ခဝေယဟန်တို့ဝိသေကိစ္စဝိသေကိစ္စနိဝရဏတရားဤအဝရဏကုသိုလ်တရားကိုပိစုတတ်ဤနိဝရဏကုသိုလ်တရားကိုတန်မြင့်တတ်ဤစေတသောစိတ်ဥပကိလေသာညင်ကြောင့်ဖြစ်ဤပညာယပညာဤဒုပလီကာရဏအနိမပြုတတ်ဤဝိသေကိစ္စဒုရတော်ပြတ်ရတဲ့တရား တဲ့ဝိသိကိစ္စများတာပဲဝိသိကိစ္စဆိုတာအာယုံကိုတိတိကျကျမဆုတ်တန်တဲ့တရားတရားယုံမှန်တရားဖြစ်ပေါ်လာတဲ့တရားဝိသိကိစ္စခေါ်တယ်မာရှိမနေတဲ့တရားနိဗ္ဗာန်ဖြစ်ဆိုတာဖြစ်မှဖြစ်ပါမလားဟုတ်မှဟုတ်ပါမလားမှန်မှမှန်ပါမလား ဒီလိုယုံမှန်တာနဲ့ဖြစ်တဲ့တရားကိုဝိသိကိစ္စလို့ခေါ်တယ်ဖယားဆိုတာတကယ်ရှိမှရှိရလားတရားဆိုတာတကယ်ရှိမှရှိရလားအရိယကတကယ်ရှိမှရှိရလားဟုတ်ပါဟုတ်ပါလားဒီလိုယုံမှန်တာနဲ့ဖြစ်နေတဲ့သဘောတရားကိုဘာခေါ်တယ်လဲဝိသိကိစ္စဝရဏတရားလို့ခေါ်တယ်ဘာခေါ်တယ်လဲဝိသိကိစ္စနော်သိကြတယ် ဒါလည်းခေါ်ပါတယ်များသောအားဖြင့်ဘုရားဘာသာတွေမှာတော့ဖြစ်တာရှားနိုင်ငံခြားသားတွေမှာတော့အမှန်တများတယ်ဟုတ်ပဲဟုတ်ပါမလားဟုတ်ပဲဖြစ်ပဲဖြစ်ပါမလားဒီလိုဘုရားတရားရတနာသုံးပါးဒီပုံမှာယုံမှန်တရားဖြစ်တာဟာဒီကိစ္စမိမိအပုံနေတဲ့တရားတွေပေါ်မှာယုံမှန်တရားဖြစ်နေတာဟာဒီကိစ္စပဲဒီကိစ္စကျန်ကဥပမာပေးတယ်ဘာနဲ့ဥပမာတူတယ်လဲဆိုတော့ တန်ဖိုးကြီးမားတဲ့ပစ္စည်းတွေထုတ်ပို့ပြီးတော့ထန့်ပြီးတော့ပြန်လာတဲ့အခါကျတော့နောက်ကဓမြတွေရိုက်တာရှိရသွားတဲ့ပုဂ္ဂိုလ်မှာတန်ဖိုးရှိပစ္စည်းတွေပါသွားတယ်ဓမြတဲအောင်လိုက်လွတ်အောင်ပြီးတော့တခါတဲ့သူကရှိရပြီးတကုတ်ဓမြတွေကလည်းလိုက်လိုက်လိုက်လိုက် တနေရာကြတော့လမ်းกว่าလမ်းဆိုပြီးกว่าလမ်းတစ်ဖက်လောဝဲလမ်းလက်ရလမ်းနှစ်ဖက်အဲလမ်းကြောင်းရောက်တဲ့အခါကျတော့မလောဝဲလမ်းလဲရင်ကောင်းမလားလက်ရလမ်းလဲရင်ကောင်းမလားဘယ်လမ်းလဲရင်ကပြည့်လို့ကောင်းမလဲသင်ပြီမလဲလို့အဲ့လိုလမ်းကြမ်းပါလားအခုကကြားရမှာလမ်းခွာကြားရမှာရပြီးတော့ ဒီလိုတွေးတွန်းနေတော့မှပဲငါကလိုက်လာတဲ့တခုတည်းပြတယ်ကသူ့ကိုဖမ်းပြီးသွားတယ်ပစ္စည်းကိုလည်းယူတယ်လူကလည်းစားလိုက်တယ်အဲ့ဒါဝိသိကိစ္စနဲ့တူတယ်တရားလည်းမရတရားလည်းမသိဖြစ်သွားတယ်ဒါကြောင့်မို့ဘုရားဆိုတာဟောမဟောရလားမေဖို့နေမှာတရားဆိုတာရှိမှရှိရလားအရိယသမารရှိမှရှိလားဒီလိုယုံမှန်တဲ့ဖြစ်နေတဲ့သဘောတရားကိုဘာလို့ခေါ်တယ်လဲ ဝိသိကိစ္စနိဗ္ဗာန်ပြလို့ခေါ်တယ်တဲ့လမ်းတစ်ခုကြားတော့ကလဲဝဲလမ်းလဲရကောင်းမလားလဲရလမ်းကိုလဲရင်ကောင်းမလားလို့ဒီလိုတွေ့တော့နေတော့နောက်ကလိုက်လာတဲ့တခုတည်းများတွေကပြီးသွားတော့ပြစ်စုကိုလည်းလူယူလူလည်းသတ်အဲ့ဒီဘောတရားဝိသိကိစ္စတော့ဝိသိကိစ္စတူတယ်လို့မြတ်စွာဘုရားဟောတော်မူပါတယ်ဒါကြောင့်ဝိသိကိစ္စဖြစ်ဘယ်လိုမှတ်ရမလဲတန်တရားဖြစ်ရင်တန်တရားဖြစ်တယ်ဖြစ်တယ်လို့မှတ်ရတယ် ဘယ်လိုမှတ်မလဲတန်တရားဖြစ်ရင်တန်တရားဖြစ်တယ်ဒီလိုမှန်ရလဲဘုရားမှာတန်တရားဖြစ်ရင်လည်းပဲတန်တရားဖြစ်တယ်တန်တရားဖြစ်တယ်လို့မှန်ရတယ်တရားပေါ်မှာတန်တရားဖြစ်ရင်လည်းပဲတန်တရားဖြစ်တယ်လို့မှတ်သံဃာရိပေါ်မှာတန်တရားဖြစ်ရင်လည်းပဲတန်တရားဖြစ်တယ်မှတ်ဆိုဝိသေကိစ္စဖြစ်သောကပညာမျက်စိအားနေသည် ဝိသိကိစ္စဖြစ်သောအခါပညာမျက်စိအာနသည်ဝိသိကိစ္စဖြစ်သောအခါပညာမျက်စိအာနသည်ဆိုကြည့်နှောက်ဝိသိကိစ္စဖြစ်သောအခါ ပါတဲ့ငါးပါးအဘိဓမ္မာ6ပါးဟောတယ်အဝိဇ္ဇာနိဝရဏပြီးတော့ပိဓမ္မာမှာ6ပါးသုတ်တန်မှာက5ပါးဟောတယ်တော်ကြရင်ဆရာတော်ကနိဝရဏတရား6ပါးရှိတာကို6ပါးမဟောရနဲ့5ပါးတဟောသွားတယ်တခုကြံသွားတယ်ဒီလိုတွေးတော့ကြည့်တွေးတော့ကောင်းတွေးတော့လိမ့်မယ်သုတ်တန်ဒေသနာတော်နိမာကတော့နိဝရဏတရားကိုပါဟောတယ်လဲ5ပါးအဘိဓမ္မာဒေသနာတော်ပါကတော့6ပါးဟောတယ်နော် အဝိဇ္ဇာနိဝရဏတရားမပါဘူးသုတ္တမှာအဝိဇ္ဇာဆိုတာအကုသိုလ်တရားပဲလေအကုသိုလ်ဖြစ်တိုင်းဖြစ်တိုင်းမှာအဝိဇ္ဇာမောဟဆိုပွားလာမလားမောဟဟေရိကာအနောတပါဥဒိစ္စခေါ်တဲ့အကုသလသောတာဆိုတဲ့သိ၄ပါးအကုသိုလ်ဖြစ်တိုင်းဖြစ်တိုင်းမှာပါတယ်ဒါကြောင့်မို့ဒီခုပြောလာတဲ့နော်တရား၅ပါးထဲမှာလည်းဝိဇ္ဇာနိဝရဏဟာပါပြီးသားပဲသဘောအပြည့်ပါပြီးသားပဲအဲနော် လူတရားအကုသို့ဖြစ်တဲ့ချိန်တိုင်းမှာမောဟမြန်မောဟဆိုတာအပြည့်ကိုမမြင်တာဒီလိုအကုသို့ကိုပြုရင်ဒီလိုဒီလိုအပြည့်တွေဖြစ်ရမယ်ခံစားမယ်လို့မမြင်တာကိုမောဟလို့ခေါ်တယ်အဲ့ဒါအဝိဇ္ဇာနဲ့ကနာပဲအဟိရိကအကုသို့ကိုပြုတဲ့ပုဂ္ဂိုလ်ဟာအရှက်မရှိတဲ့ပုဂ္ဂိုလ်ပဲအရှက်မရှိတဲ့ပုဂ္ဂိုလ်ကအကုသို့ပြုတယ် ဒါကြောင့်အကုသို့ပြုလိုက်မှာဟိရိကအနောတ္တပအကုသို့ပြုလိုက်မှာထိတ်လာပြီးနေတာပတ္တပမောဟဟရိကနောတ္တပအကုသို့ပြုတဲ့ပုဂ္ဂိုလ်ဟာစိတ်မတည်ကြည်ဘူးထိတ်လန့်ပြောနေတယ်မောဟဟရိကနောတ္တပဥဒေသအကုသို့ပြုတဲ့ပုဂ္ဂိုလ်ကစိတ်ဟာမငြိမ်သက်ဘူး မတည်ငြိမ်မှုမငြိမ်သက်မှုဥဒိစ္စဖြစ်နေတယ်အဲဒါကြောင့်အကုသို့ဖြစ်တိုင်းဖြစ်တိုင်းမှာမောဟဘေရိကအနောတ္တပဥဒိစ္စဆိုတဲ့အကုသို့စိတ်တွေလေးလုံးကအမြဲတမ်းပါတယ်သူမပါတဲ့အကုသို့ဖြစ်ဘူးဒါကြောင့်ကုဋ္ဌဒေသနာတော်นี้မှာမြတ်စွာဘုရားကပြောတရား၅ပါးကိုဟောပြီးမဲ့လည်းပဲမောဟခေါ်တဲ့အဝိဇ္ဇာကဘာဖြစ်လဲသဘောအတိတ်ဘာဖြစ်နေလဲမာနေတာပါပဲ အဘိဓမ္မာဒေသနာတော်မှာလူနာတရား6ပါးဟောတယ်သုတ္တမ9ပါးဟောပါတယ်နော်။အော်ရမြတရားပါဒီကပြီးသွားပြီနော်။ပြီးတာပါပဲ။ပြန်ဆိုယာကတနာဖြစ်တော်ခါပညာမျက်စိအာနေတိဒေါသဗျာပါဖြစ်တော်ခါ မျက်စိအာနေသည်ထိနာမိတ်တဖြစ်သောအခါပညာမျက်စိအာနေသည်ဩတိကုသံဖြစ်သောအခါပညာမျက်စိအာနေသည်ဘုသိကိစ္စဖြစ်သောအခါပညာမျက်စိအာနေသည် အဲ့ဒီနိဝရဏတရား၅ပါးပေါ်ရင်ဘောဇဂုဏ်ပါတရားမပေါ်ဘူးဘောဇင်တရားနဲ့နိဝရဏတရားဆက်ကြည့်မယ်ဆိုနိဝရဏ၅ပြာဖြစ်ပေါ်လာဒုက္ခဉာဏ်ဖြစ်ဒုက္ခဉာဏ်မြင်ကင်းတော့သည်နိဝရဏ၅ပြာဖြစ်ပေါ်လာ ဒုက္ခဉာဏ်ဤကိတော့သည်ဒုက္ခဉာဏ်ဤကိတော့သည်ယောရဏလာဖြာဖြစ်ပေါ်လာဒုက္ခဉာဏ်ဤကိတော့သည်ဒုက္ခ မေးတယ်ခုပြောလာတယ်ပြောတာတရားနာပါတရားတိုင်တဲ့ကောင်ကတခါတခါမပေါ်တာဘူးလားပေါ်တာတယ်ဒါပေါ်နေဘာလို့ရမလဲမှန်းကြရတယ်သူ့မှန်းနိုင်လို့ဖြစ်သွားဆိုတော့ဖျောက်တယ်မလေးတတိုင်ထုံလာအောင်ပါတရေခွေးလေးတစ်ခုလက်တစ်ဖက်နဲ့ဆွဲဆွဲပြီးတော့အဲ့တရေခွေးလေးကိုလက်တစ်ဖက်နဲ့ဆွဲထားတယ်တင်းအောင်ဆွဲထားတဲ့တရေခွေးလေးကို ကန်းတိုင်မိပေါ်မှာသွားပြီးတော့ထားလိုက်ဘာဖြစ်သွားမလဲမိလိုက်ဘာဖြစ်သွားမလဲဖတ်တယ်ကျဖြစ်သွားတယ်အဲ့လိုဖြစ်သွားတယ်မှန်တိုင်းဒီခွေးလေးကိုဥပဒေပဲတင်းအောင်ဆွဲတာဆွဲတာပြီးတော့ကျွမ်းတဲ့မိပေါ်ပေါ်တင်ကကျွမ်းတဲ့မိလိုက်ပိုက်ကအဲဒီခွေးကဖတ်ခနဲ့တခါလဲတက်ဆက်သွားတယ်ပဲမှန်နိုင်ရင်အဲ့ဒီတော့105ပါးပါဖြစ်သွားတယ်လေတက်ဆက်သွားတယ်ကိုယ်တည်းကြည့်သွားတာပါပဲဩ ကမ္မဋ္ဌာန်နိဝရဏပြောသွားပြီပြုံးမှန်သိရမယ်ယောဂရဏနိဝရဏပြောသွားပြီပြုံးမှန်သိရမယ်ဖြစ်ရင်ဖြစ်မှန်သိရမယ်ပြည့်ပြုံးမှန်သိရမယ်မှတ်နိုင်ပြီးတယ်မမှတ်နိုင်တော့ဖြစ်ရှေ့ပြုတ်လို့မရတော့ဘူးဒါကြောင့်မှတ်ပါပိစေမေဘိကဝေအာဝရဏနိဝရဏစေတဥပကိလေသာပင်ယယဒုပတိကာရဏဘေကဝေယံတို့ပိသံဃာဝကံတော်ဣမေဓမ္မဤတရားတို့ကိုဤတရားတို့ အဝရဏကုသိုလ်တရားကိုပိပိတကိုဤနိဝရဏကုသိုလ်တရားကိုပိစုံတကိုဤစေတသောစိတ်ဥပကိလေသာငြင်းညူတကိုဤပညာယပညာဟုပညာယပညာဤဒုပတိကာရဏအနကပိဒကိုဤဤတိဤသောဘဂဝါသလောကသောတကျေနောမြတ်ဗျာနိအဝရဏမနာသုတံအဝရဏဝနသုတံတရားတော်မြတ်ကိုဒေသေတိကုဏရှိသောပညာအဖြစ် ဟောကြားတော်မူခဲ့ပါပေတည်းသာသာ